ခန်းကြီး31အငယ်1မှ30ထိုအခါလာဗန်သားတို့ကငါတို့ဖခင်ဤဥစ္စာရှိသည်များကိုယာကုပ်သည်ယူသွားလိပြီတကားငါတို့အဖဤဥစ္စာအဖျင်သူ၌ဤမည်သောစည်းစိမ်ရှိသည်များသည် ဖြစ်လိပြီဟု ဆိုကြသည်ကိုယာကုပ်ကြား၍လာဗန်ဤမျက်နာကိုကြည့်သောအခါရှေ့ကကဲ့သို့မဟုတ်ခြားနာသည်ကိုသိမြင်၏ ထာဝရဘုရားကလည်း၊သင်၏ဘိုးဘနေသောပြည်၊သင်၏အမျိုးသားချင်းထံသို့ပြန်သွားလော့။ငါသည်သင့်ဘက်၌ရှိနေမည်ဟုယာကုပ်အားမိန့်တော်မူ၏။ယာကုပ်သည်လူကိုစေလွှတ်၍ရာခေလနှင့်လေအာကိုသိုးစုရှိရာတောသို့ခေါ်ပြီးလျှင်၊သင်တို့အဘ၏မျက်နှာသည်ငါ့၌ရှေ့ကကဲ့သို့မဟုတ်၊ခြားနားသည်ကိုငါသိမြင်၏ သို့တော်လည်းငါအဖ၏ဘုရားသခင်သည်ငါဘက်၌ရှိတော်မူ၏တင်တို့အဖ၏အမှုကိုငါတတ်နှင့်သမျှအတိုင်းငါစောင့်သည်ကိုတင်တို့သိကြ၏တင်တို့အဖသည်လည်းငါကိုလှည့်စား၍ငါရထိုက်သောအခကိုဆယ်ချိန်လဲခဲ့ပြီသို့တော်လည်းငါကိုညှင်းဆဲစေခြင်းဟာဘုရားသခင်အခွင့်ပေးတော်မမူသူကပျောက်သောအကောင်တို့သည်တင်ဤအခဖြစ်စေဟုဆိုလျင် တိုးစိတ်ရှိသမျှတို့သည်ပျောက်သောအကောင်တို့ကိုမွေးကြ၏။ကြားသောအကောင်တို့သည်သင်၏အခဖြစ်စေဟုဆိုလျှင်၊သိုးစိတ်ရှိသမျှတို့သည်ကြားသောအကောင်တို့ကိုမွေးကြ၏။ထိုသို့ဘုရားသခင်သည်သင်တို့အဘ၏တိရစ္ဆာန်တို့ကိုနှုတ်၍ငါ့အားပေးတော်မူပြီ။ထိုတိရစ္ဆာန်များတို့သည်ရှက်တင်ကြသောအခါငါမြော်ကြည့်၍၊တိရစ္ဆာန်မတို့နှင့်ပေါင်းဘော်သော ။တိရစ္ဆာန်အထီးတို့သည်အပြောက်အကျားမှစ၍အထွေထွေသောအဆင်းရှိကြောင်းကိုအိပ်မက်၌ငါမြင်ရ၏။11ဘုရားသခင်၏ကောင်းကင်တမန်ကလည်း၊ယာကုပ်ဟုအိပ်မက်၌ငါ့ကိုခေါ်လျှင်၊အကျွန်ုပ်ရှိပါ၏ဟုငါထူး၏။သူကလည်း၊မြော်၍ကြည့်လော့။တိရစ္ဆာန်မနှင့် ပေါင်းဘော်သောတိရစ္ဆာန်အထီးရှိသမျှတို့သည်အပြောက်အကျားမှစ၍ အထွေထွေသောအဆင်းရှိကြ၏အကြောင်းမူကားတင်၌လာဘံပြုသမျှတို့ကိုငာမြင်၏ငါကတင်သည်မှတ်တိုင်ကိုစီလောင်း၍ငါ၌တစ္ဆာပြုရာဘေတလအရ၏ဖျားဖြစ်၏ယခုထ၍ဤရမှထွက်သဖြင့်အမျိုးသားချင်းတို့နေသောပြည်သို့ပြန်တော်လို့ဟုငါအားမိန်တော်မူ၏ဟုယာကုပ်သည်ကြားပြောပြီးလျှင်ယာခေလနှင့်လေအာတို့ကအကျွန်ုပ်တို့သည် ကိုယ်အဖတ်၏အိမ်နှင့်အဘယ်သို့ဆိုင်သနည်းအဘယ်သို့အမွေခံရသေးသနည်းသူသည်ကျွန်ုပ်တို့ကိုတကြွတနိုင်ငံသားကဲ့သို့မှတ်တတ်သည်မဟုတ်လောကျွန်ုပ်တို့ကိုရောင်းစားခဲ့ပြီတကားကျွန်ုပ်တို့အဖမှဘုရားသခင်ရုပ်သိမ်းတော်မူသောစီးစိမ်ရှိသမျှသည်ငါတို့ဥစ္စာငါတို့သားသမီးများဥစ္စာဖြစ်၏တို့ဖြစ်၍ဘုရားသခင်မှားထားတော်မူသည့်အတိုင်းယခုတွင် ပြုပါလော့ဟု ပြန်ပြောကြ၏အငယ်16မှ21ထိုအခါယာကုပ်သည်ထ၍မိမိသားမယားတို့ကိုကလောအုပ်ပေါ်မှ စီးစေ၏မိမိတရိษံဒီဟုသော ပါဒနရန်အရ၌ရသော တရိษံရှိသည်များတို့နှင့်ယတတ်သည်များသောဥစ္စာတို့ကိုဆောင်ယူ၍အဖအီးဆက်နေရာခန္ဓာပြည်သို့ခရီးသွားလေ၏လာဗန်ဒီတိုးမွေးကိုညှက်ခြင်းငှာ အခြားတစ်ပါးသို့တွားခိုက်တွင်ရာခေလသည်သူ၏တရားရုပ်ထုတို့ကို ခိုးယူလေ၏ယာကုပ်သည်မိမိပြေးမိအကြောင်းကိုမကြားမပြောဘဲနေ၍ရှုရီလူဖြစ်သော လာဗန်ကို ပရိယအားဖြင့်နိုင်လေ၏ထိုတို့မိမိဥစ္စာရှိသမျှပါလျက် ပြေးသွား၍မြစ်တစ်ဖက်သို့အလင်းအမြန်ကူးပြေးလေဂိလတ်တောင်ကိုရှေ့ရှုပြုလျက်ခยีတော်လေ၏အငယ်22မှ 35ယာကုပ်ပြေးကြောင်းကိုသုံးရက်မြောက်သောနေ့၌လာဗန်ကြားသိလျှင်ညီကိုတို့ကိုခေါ်၍ခုနှစ်ရက်ခရီးလိုက်သည်ဖြင့်ဂိလတောင်ပေါ်မှာမိလေ၏ဘုရားသခင်သည် ရှုရိလူ လာဗန်စီတို့ညအချိန်တွင်အိမ်မက်၌ကြွတော်မူ၍တင်သည်ယာကုပ်အားကောင်းမကောင်းကိုမပြောနှင့်တတိပြုလောဟုမိန်တော်မူ၏ထိုအခါယာကုပ်သည်မိမိတဲကိုဂိလတောင်ပေါ်မှဆောက်နှင့်ပြီး လာဗန်သည်လိုက်၍မှီသောအခါမိမိညီအကိုတို့နှင့်တကွထိုးတောင်းပေါ်မှတဲကိုဆောက်လေ၏လာဗန်ကလည်းတင်သည်အဘယ်သို့ပြုသနည်းစစ်တရာ၌ဖမ်းမိသောသူတို့ကိုတိမ့်သွားတဲ့ကဲ့သို့ငါကိုလှည့်စား၍ငါသမီးတို့ကိုတိမ့်သွားလေပြီတကားငါကိုလှည့်စား၍အပေကြောင့်တိတ်ဆိတ်စွာ ထွက်ပြေးသည်ငါသည်ပျော်မွေ့ခြင်းကိုပြု၍တည်ခြင်းဆိုလျက်ပတ္တာနှင့်စောင်းတီးလျက် တင့်ကိုလွတ်လိုက်စေခြင်းဟာအဘဲကြောင့်ငါကိုမကြားမပြောဘဲနေသနည်းငါသားသမီးတို့ကိုငါနမ်းစေခြင်းဟာအဘဲကြောင့်အခွင့်မပေးသနည်းတင်ဒီမိုက်စွာ ပြုလေပြီတကားယခုတင့်ကိုငါညှင်းဆဲနိုင်၏သို့တော်လည်းမနေ့ညမှတင်ဤအဖကိုးကွယ်သောဖျားသခင်သည်ကြွလာ၍ယာကုပ်အားကောင်းမကောင်းကိုမပြောနှင့်တတိပြုလောဟုငါအားမိန်တော်မူ၏ယခုမှတင်သည် မိဘအိမ်ကို အလွန်အောက်မေ့သောကြောင့်သွားရသည် ဟုတ်စေတော့။ငါ၏ဘုရားတို့ကိုအဘယ်ကြောင့်ခိုးယူခဲ့ရသနည်းဟုယာကုပ်ကိုဆို၏။ယာကုပ်ကလည်း၊သင်သည် ကိုယ်သမီးတို့ကို အနိုင်အထက်သိမ်းယူကောင်းသိမ်းယူလိမ့်မည်ဟုကျွန်ုပ်စိုးရိမ်သောကြောင့်ထွက်ပြေးရ၏။သင်၏ဘုရားတို့ကိုမူကား၊အကြင်သူ၌တွေ့လျှင်၊ထိုသူကိုသေစေလော့။ကျွန်ုပ်တို့ညီအစ်ကိုများရှေ့တွင်သင်၏ဥစ္စာကိုပြညွှန်၍ယူပါလော့ဟု လာဗန်အားပြန်ပြော၏ယာခေလခိုးကြောင်းကိုယာကုပ်မသိလာဗန်သည်ယာကုပ်တဲလေအားတဲဂျုံမနှုတ်တို့၏တဲသို့ဝင်ရှာတော်လဲမတွေ့လင်လေအားတဲမှထွက်၍ယာခေလတဲသို့ဝင်လေ၏ယာခေလသည်ထိုရုပ်တုတို့ကိုယူ၍ကလအုပ်ကုန်းဤတစားထဲသို့တွင်ထားပြီးလျှင်ထိုတစားပေါ်မှထိုင်လျက်နေ၏လာဗန်သည်တဲလုံးကိုရှာဖွေ၍မတွေ့လင်ယာခေလကဖခင်ရှိမှ ကျမမထနိုင်သည်ဖြစ်၍စိတ်ရှိတော်မမူပါနှင့်မိမတို့၌ဖြစ်မြဲရှိသည့်အတိုင်းကျမ၌ဖြစ်ပါသည်ဟုအဖန်အားဆိုလေ၏ထိုသို့ လာဗန်သည်ရှာဖွေ၍ရုတ်ထုတို့ကို မတွေ့ရအငယ်36မှ40ထိုအခါယာကုပ်သည်စိတ်ဆိုး၍လာဗန်ကို ဆုံးမသည်ကကျွန်ုပ်သည်အဘယ်သို့ ပြစ်မှား၍အဘယ်အပြစ်ရှိသောကြောင့် ကျွန်ုပ်ကိုဤမျှလောက်ပြင်းထန်စွာလိုက်ရသနည်းကျွန်ုပ်ဥစ္စာရှိသမျှကို ရှာဖွေသည်ဖြစ်၍သင်၏ဥစ္စာပရိကံတစုံတစ်ခုကို တွေ့မိလျှင်သင်၏ညီအကို ကျွန်ုပ်ညီအကိုတို့ရှေ့တွင်ဤအရ၌ထားပါသူတို့သည်ငါတို့နှစ်ယောက်ဆက်ကြမ်းမှစီရင်ပါစေကျွန်ုပ်သည်တင့်ထန်၌အနှစ်20ပတ်လုံးနေရာတွင်သင်၏တိုးမစိတ်မတို့သည် ဝန်ပိုးမပြက်စိတ်ထီး တိုးကြီးတို့ကိုကျွန်ုပ်မစားသားရဲကြိုက်တတ်သော အကောင်ကိုတင့်ထံသို့ ကျွန်ုပ်မဆောင်ခဲ့ကိုအရှုံးခံရ၏နေမှာခိုးသည်ဖြစ်စေညမှာခိုးသည်ဖြစ်စေတင်သည်ကျွန်ုပ်တွင် အစားတောင်းလေရှိ၏နေအချိန်၌လည်းနေပူကို၎င်းညအချိန်၌လည်းနှင်းခဲကို၎င်းခံရပြီ အိပ်ပျက်ခြင်းကိုလည်းခံရပြီငွေ၄၁မှ၄၃ ထိုသို့ကျွန်ုပ်သည်အနှစ်နှစ်ဆယ်ပတ်လုံးသင်၏အိမ်၌နေ၍သင်၏သမီးနှစ်ယောက်အတွက်ကြောင့်ဆယ်လေးနှစ်၊သိုးဆိတ်တို့အတွက်ကြောင့်ခြောက်နှစ်အစေခံရပြီ။သို့ရာတွင်သင်သည်ကျွန်ုပ်အခကိုဆယ်ကြိမ်လဲပြီတကား။ယခုလည်းကျွန်ုပ်အဘ၏ဘုရားသခင်၊အာဗြဟံ၏ဘုရားသခင်၊ဣဇာက်၏ကြောက်ရွံ့ရာဘုရားသည်ကျွန်ုပ်ဘက်၌မရှိလျှင် သင်သည်ကျွန်ုပ်ကိုဧကမှန်လက်ချီလွတ်လိုက်လိမ့်မည်တကားအကယ်စင်စစ်ကျွန်ုပ်ဆင်းရဲခံရခြင်း ပင်မန်းစွာလုကင်ရခြင်းကိုဘုရားသခင်မြင်၍မနှိမ်ညမှတင့်ကို ဆုံးမတော်မူပြီဟုဆိုလေ၏လာဗန်ကလည်းဤသမီးတို့သည်ငါသမီးဖြစ်ကြ၏ဤသူငယ်တို့သည်ငါသားဖြစ်ကြ၏ဤတရိษံတို့လည်းငါတရိษံဖြစ်ကြ၏မြင်သမျှသောဥစ္စာသည်ငါဥစ္စာဖြစ်၏ ငါသမီးတို့၌၎င်း သူတို့ဖွားမြင်သောငါသူငယ်တို့၌၎င်းအဘယ်သို့ငါပြုနိုင်သနည်းအငယ်54မှ59တို့ဖြစ်၍ယခုတင်နှင့်ငါဆက်ချ၌တက်တည်ဖြစ်စေ၍ငါတို့နှစ်ယောက်သည်ပြိညင်ပြုကြစို့ဟုယာကုပ်အား ပြန်ပြော၏ယာကုပ်သည်လည်းကြောက်ကိုယူ၍မှတ်တိုင်ဖို့စိုက်ထူပြီးလျှင် ကြောက်များကိုဆုထားကြပါဟု ညီကိုတို့အားဆိုသည့်အတိုင်းသူတို့သည်ကြောက်များကိုယူ၍ကြောက်ပုံကို တီလုတ်ပြီးမှ ထိုကြောက်ပုံအပေါ်၌စားတောက်ခြင်းကိုပြုကြ၏ထိုကြောက်ပုံကို လာဗန်သည် ရေခါတဟာဒုတဟု၍၎င်းယာကုပ်သည်ဂိလဟု၍၎င်းသမုတ်လေ၏လာဗန်ကလည်းယနေ့ဤကြောက်ပုံသည်ငါနှင့်တင်ဤစัจ जा ၌တက်တည်ဖြစ်သည်ဟုဆို၏ထိုကြောင့်ဂိလဟု၍သမုတ်ကြ၏ မိဇပါဟု၍သမုတ်ကြသေး၏အကြောင်းမူကားလာဗန်ကငါတို့သည်တယောက်နှင့်တယောက်ခွာသွားကြသောနောက်အရဖျားသည်ငါနှင့်တင်ဤဆက်ကြား၌စောင့်တော်မူစေတည်းအငယ်90မှ95တင်သည်ငါသမီးတို့ကိုညှင်းဆဲသည်ဖြစ်စေငါသမီးတို့မှတပါအခြားသောမိမနှင့်စုံဖက်သည်ဖြစ်စေငါတို့၌လူတက်သည်မရှိဘုရားသခင်သည်ငါနှင့် သင်ဤဆက်ကြား၌တက်သေးဖြစ်တော်မူစေတည်းဟု၍၎င်းတဖန်လဲငါနှင့်သင်ဤဆက်ကြား၌သင်သည်တီလောက်ခဲ့ပြီးသောဤကြောက်ပုံနှင့်ဤမှတ်တိုင်ကိုကြည်ပါလောငါသည်တင့်ကိုခိုက်ရန်ပြုခြင်းကဤကြောက်ပုံဤမှတ်တိုင်ကို မကြော်ရတင်ဒီငါကိုခိုက်ရန်ပြုခြင်းဟာဤကြောက်ပုံဤမှတ်တိုင်ကိုမကြော်ရဟုဤကြောက်ပုံနှင့်ဤမှတ်တိုင်သည်တတ်သေးဖြစ်စေတည်း ။အာဗြဟံ၏ဖျားသခင်၊နာခေါ်၏ဖျားသခင်၊တင့်အဖ၏ဖျားသခင်သည်ငါတို့ဆက်ကြား၌စင်တော်မူစေတည်းဟု၍၎င်းယာကုပ်အားဆို၏။ယာကုပ်သည်လည်းမိမိအဖကြောက်ရွံ့ရာဖျားကိုတိုင်တည်၍ကျိန်ဆိုခြင်းကိုပြုလေ၏။ထိုအခါယာကုပ်သည်တောင်ပေါ်မှရစ်ပူဇော်၍ညီကိုများကိုအစာစားစေခြင်းကခေါ်ဖိတ်သည်ဖြင့်သူတို့သည်စားတော့၍တောင်ပေါ်မှညကိုလွန်စေကြ၏ နနက်စောစောလာဗန်ထ၍မိမိသားသမီးများကိုနမ်းလျက်ကောင်းကြီးပေးပြီးမှမိမိနေရာပြည်သို့ပြန်သွားလေ၏